တော်ပြီမင်းသမီးတစ်ခါကမရဘူးထင်တယ်မရဘူးပါဗျာရတယ်နီးလင်းရရှိရင်တစ်စိတ်တောင်းမှပါအိုင်နုံးတို့မင်းသမီးကစပြီးလူမျိုးစကားပြောရတဲ့ဇက်ွက်ကိုငါဖော်ပေးမယ်ဇလာအတိုင်းသာလိုက်ခဲ့မင်းသမီးနဲ့ညာယုံမကဘူးကွယ်ပသေးသမဲတောင်ခေါခံရအောင်မယ်အောင်မလေးနေရာကြလိုက်တာဗျာမင်းသမီးတဲ့လားရလို့ရှိရင်ဗျာတအူးကလေးလေးခမရကတော့ပါမယ် င်ဒါနဲ့ငါဇာကြောင်းပြန်တဲ့ဇာရုပ်ကိုသာနားထောင်ပြီးပြင်ထားပြီတော့တိုင်ပယုတ်ဖော်ပြီတော့ဗျာဟမ်ဟမ်ဟမ်ကျုပ်ကတာဝတိနေဘောကကြောဆိုတဲ့တစ်ထည့်ဥဒ္ဒဆန်ဆိုတာကျုပ်ပါပဲဗျာနေတဲ့ကုတွေနေစဉ်မြေဝေါကုတွေနေစဉ်သင်းမောကငါးသားနဂရေလေရင်မြန်ကအသင်းမောင်းဂရေတသိန်းဘလောက်ပဲဓာပြားတယ်တော့ချမ်းသာပါရဲ့အိမ်မတော့ဖရဲခွန်တော်တလောင်များများပေါ်နေပြီဘုရားကျောင်းအိမ်မှာဓာပဆိုတဲ့ ဓာတ်ခီတယောက်ဟာကြုံပြစ်နေရရှာတယ်ကြုံပြစ်ရခြင်းအကြောင်းရင်းကတော့ကျွန်တော်မြင်းလောင်းစရာငွေမရှိလို့ငွေ300ချီးပါတဲ့မဖတ်နိုင်ရင်ကျွန်တော်ကျွန်လိုခိုင်းပါတော့တဲ့ဒါကြောင့်မြက်တောင်တစ်ခါခတ်လဲ30တိုးနဲ့ချီးထားတာကိုဗျာ ဘုလိုတော်ကြောက်တဲ့သမီးကလေးတယောက်ရှိတယ်။ဟုတ်ကွယ်ဖះလက်ထက်တော့မင်းတို့မြင်းပွဲရှိသလားဟဲ့။အာမင်းမင်းသမီးနဲ့ညာအောင်လို့ဆင်ရတာကွယ်။လုတ်ပါကွယ်လုတ်ပါ။အဲမဗရာဆိုတဲ့သမီးလေးရှိတယ်။သမီးလေးလည်းကြွေးတောင်းခိုင်းလိုက်တယ်။သမီးလိုနဲ့ကြိုလူကြိုထားတာမတင်တယ်လို့ဟိုကောင်လည်းတောင်ရတော့နဲ့လေကောကလှုပ်ထားလိုက်တယ်။သမီးလေးမျောဆိုင်အောင်မှာပဲ။အိုးကျမကတော့အဖတတိကြွေးတောင်းခိုင်းလိုက်တဲ့မဗရာဆိုတာကျမပါပဲရှင်။အဖေခိုင်းလိုက်တဲ့စီမသွားပဲနဲ့။ ရှစ်တဲ့သူစီလာလိုက်တာရှစ်ကတော့ကိုရာသနေတဲ့တဲကလေးပဲထင်ပါရဲ့ဟောရအောင်အိုးရှင်ကိုရာသအမေလက်လိုက်တာဗျာလက်ကိုညွန့်သွားတာပဲပြင်ပါလုံးနေလို့လက်ရင်သွားရတာတော့အော်မျက်ပင်ကလေးနှုတ်ပြီးမြေကလေးထွာနေလို့ပါမဗရာရဲ့ကိုရာသရှစ်တဲ့သူတဲ့လူပဲခူကောင်းပါတယ်မဗရာရဲ့ပါတော့နေအောင်မရောက်ဝင်လို့ပါရှင်းဒါကြောင့်အဲ့ဒါပြောတာအာနဲ့နေပြရပြီဗျာ ရှင်းတောင်ရမှာရှင်းကတော့ပြောလို့ပေါ့လေဟောကျွန်တော်တောင်ရပြောဆိုကာလာရကိုခင်ဗျကျမကတော့ရှင်းကိုစိတ်ဆွဲပြီးတနေ့မှမမေ့ဘူးရှင်း။အော်ကျွန်းနဲ့တခုခုတာမတော်ပါဘူးမဗလားရေ။အခုနှစ်ယောက်ထဲနေတာတောင်လွန်နာပါပြီဆက်စရာကောင်းပါတယ်။ခါဝဲဝဲကကျွန်တော်ပေါင်ပေါ်မှာတက်ပြီးတော့ကတိမောကပြောပါလား။ ကျင်းတယ်လို့ကြောက်ရင်ကျမလက်ကလေးထိရုံနဲ့ထိလိုက်ပါကျမပြန်ပါမယ်အမလေးဖြည့်ပြီးမှပြောင်းမယ်ဆိုတာတော့မယုံပါဘူးမဗရာရဲ့တကယ်ပါရှင်ကိုရတာထိတဲ့နေရာကလေးပဲဟဲ့လို့ကျမသားပြူပြီးပြန်မယ်ရှင်အမလေးခက်တော့တာပဲယောက်ျားတို့အိမ်ကြီးချွေပေးလို့မရတဲ့အမလေးထိကျွေးနဲ့ထိရတော့မလို့ကိုက်ထိပါပြီဗျာထိပါပြီ ကိုင်ကိုရတာဟဲ့လားရှင်ကျမကိုကြိုက်ရင်ကြိုက်မကြိုက်ရင်ကျမလည်းဆွဲပါတယ်လို့အဖေကိုပြန်ပြောလိုက်မယ်ကိုရမယ်ကိုရမလဲဘူးရှင်အမေမိဘဥမပဒါရဲ့ဘယ်နဲ့တော့ခမရခမရပဲမဲဌာနပေးပြီးခမရပဲတာမုံတီထုတ်တော်မလားဗျတွတ်တော့တာပဲဓာတိအဲ့လေဓာတာ သီလာကမင်းယောက်ျားကလေးဖြစ်ရတဲ့မင်းကလေးကအတင်းကြိုက်တော့မဲတဲ့ဘယ်နဲ့လို့ဖျားမီစားပြီးချောင်းထိုးမလားကြက်သားရင်စားပြီးအကျော်ကြိုင်မလားဟဲတတ်နိုင်မှုလက်သားစားပြီးမူလာကောင်းပါတော်ကြိုက်ပါပြီမဗရာရဲ့တဲလေးပေါ်တဲတဲလေးပေါ်တဲအမောဖြစ်ကြအောင်သူရဲ့ခိတာလေးနားနားကြစို့ ဇလန်းကဗရာနဲ့ဒါတာအမောပြေပြီးဒီနေရာအိတ်ဖို့မဟုတ်ဘူးရှင်။ဖောက်ခင်ထံအရောက်ပြန်ရတယ်ရှင်မလိုက်ခဲ့။ဟောလိုက်ခဲ့ရမဲလား။ဟောပြောစူးကြောက်တာအဖေရဲ့အဖေအဖေဟာဟာဟာသမီးဟာသမီးအိုးသမီးများများကြားလာခဲ့ပါဆိုဘောင်းလို့ချက်ချင်းရောက်လာတော့ဟာ။နေပါဦးရဒီနေရာတစ်ဖက်လေကောင်းထွက်လို့ဆိုပြီးမြုပ်တာမကောင်းဘူးလား။ ဖက်ခွေးမသားဘာတွေကြောက်ပြောနေတော့ဟင်မလေးသမီးလေးပေါက်လာရောနေလေးရောက်လာရောဟင်တလတစ်ခုံငါခေါ်မရောက်ရမယ်ဆိုဘာလို့လိုက်လာသလဲအမလေးသားရိတ်ခါကုန်းလို့ပါအဖေသားရိတ်ခါကုန်းလို့ဟုတ်ကဲ့ဖန်တလမြက်စီတစ်စက်ကျက်သွန်တဲ့ငါပေးတော့တာကုန်းလားဟင်ခွေးမသားဖက်ခွေးမသားအမလေးအမလေးကုန်းကုန်းလားဟင်ကုန်းပါကိလားမလေးဘေဘေတော့ဝါဟင်မလေးဟင်ခွေးခွေးကတဲ့အိတ်ကြီးအမလေးအိတ်ပါမယ်ခွေးကတဲ့အိတ်ကြီးဟာသမီးဟာသမီးလာလာဖေးရှင်အောင်နေ အဖေခင်အောင်နဲ့လိုက်ပူသားမှာဟဲ့အဖေလည်းအိတ်တော့မယ်ဟာအော်အဖေကတော့အိတ်သွားပြီ။အိုးရှင်ကိုသာသမလေးမဗရာမဗရာတောင်းရသေးရလားခင်ဗျာအရင်တော့ကဒုံမိုးရင်ဂုတ်ထုတ်ခံမယ်ဆိုဓာမိုးရင်ဓာထုတ်ခံမယ်ဆိုအခုတော့ပြစ်ထားတယ်ခင်ဗျာအဖေကြီးကရက်လိုက်တာကြောက်ရင်ဒါရတွေရှက်လို့သမလေးနာလုံးတို့အနာတုပ်ပြီးနှိပ်စိတ်သားမှာမဗရာရဲ့သမလေးနာလာကြီးရဲ့မဗရာဟုတ်လေရှင်ဟုတ်ပါရဲ့အမောပြေလေးဒီအဲ့ဒါပဲရှင် ဒီဖေဦးတော့ရင်ဒုက္ခပါပဲဒီဖေရင်နဲ့သေးမှကျမရင်နဲ့မြန်းမြန်းလင်းရမှာအိမ်မှာပဲရှင်မင်းမဗရာဒီနေရာလာကြမှာအမော့ပြေစမ်းမအောင်အမော့ပြေပြရစီဒီနေရာအဲ့နေလို့အဖေနိုးလာရင်တပ်ပြေလိမ့်မယ်ရှင်သူဘယ်နဲ့လုပ်ဘူးရှင်နဲ့ကျမနဲ့ထွက်ပြေးကြလို့ရဲ့ဟောထွက်ပြေးရအောင်လားတော့တယ်ကြမှာရှင်သဘောအတိုင်းပေါ့အမလီနေရာကြလိုက်တာနေရာကြစိုးစိုးကအရိုက်ခါတာဒီတော့တယ်ကြမှာခြေရတော့မယ်ကတ်ချက်လာလာတော့အောင်တော့အောင်အမေ နားလိုက်ကြတာဟောတော်တယ်ရောက်လာပြီကိုင်းအချိန်မလားစကားကြတဲ့အခါဒီများပဲခေတ္တလေးအိတ်ကြအောင်ဆိုရမှာဗလားအမလေးရှင်ပိုက်ထဲနားလိုက်ရှင်အမလေးမအမလေးရှင်နားလိုက်လေထုတ်လို့လားလေထိုးလားတုံးနေပြီလေထုတ်လို့နားတာမဟုတ်ဘူးရှင်တုံးနေပြီပါမင်းဘာဖြစ်တာတော့လို့မိမတို့ဓမ္မတာဖွားကြည့်ကြတာကြောင့် တာနေနေတာဘလို့ဝဲသူလက်ကူလိုပေးပါတော့ကိုရကလေအမလေးကအမလေးကအမလေးမိုးဂျူကြီးပြရပါကြီးတော့ဗျာကျွန်တော်နဲ့ဘာမှမဆိုင်ပါဘူးလက်ဖျားနဲ့တောင်မထိရပါဘူးဗျာ မလေးဘဒုလက်စားပါလိမ့်မယ်ငါခုံးမတွေယူတဲ့ချီပသွန်းစိတ်ခေါင်းဆူဆိုတာလိုပဲငါအပြင်အရိုက်ခံနေရတာနဲ့ထွက်ပြေးနေရတာရှိရှိတော့တာပဲမှတ်ပါလားခက်တော့တာပဲဒီလိုတွေးရင်မမဘောကုဒတာရဲ့ဟဲ့ဓာတ်ကြီးပြင်းစားတာအေးလေဓာတ်တာဟိုတဏှပစ္စောရမင်းကြီးဘိုက်ပေါ်ကင်းကြော်တာနဲ့သားတိခါတယ်ဟမ်လူကူလာနဲ့ပါရိကချက်ပေါ်လက်တော်နဲ့ရေးထားနဲ့သားတိခါတယ်ခကြားပေးတဲ့သားအဲ့ဒါမင်းဖုံးရှိလို့ပေါ့မင်းသားပေါ့မှတ်ပါလား ရှင်။အဲ့ကျုပ်သားပါပဲကျုပ်သားပါပဲဗျ။ကုရသရေထင်းခွေကြီးပါတော့ချမ်းသာကြီးကုရသရေ။ဟေးကဘာမတကတညီတညာအနီရှာတဲ့ဒီဌာနဘူစကတွင်ကြီးပုံနိုင်တွင်မမွေမင်းအစင်ငါဖြစ်ပြီ။ဟေးဟေးမောင်မောင်သားသာဟေးတိုင်မင်းအကြံနေငါရိတ်မိပြီမင်းဥစ္စာမင်းသမီးနဲ့မရတဲ့အပြင်ငါမူလိုက်ခံပြီးနိုင်ဝါဆိုင်ုံထူတော့ကြိုက်တော်တော့မေးဘူး။